ခန်းကြီး21အငယ်1မှ8သာဝရဖျားသည်အမိန်တော်ရှိသည့်အတိုင်းစာရာကိုအကြည့်ရှုကြွတော်မူ၍ဂတိတော်ရှိသည့်နှင့်လျော်စွာ သူ၌ပြုတော်မူသည်ဖြင့်စာရာသည်ပရိသေဆွဲယူ၍ဘုရားသခင် အမိန်တော်နှင့်ချိန်ချက်သောအချိန်၌အာဗြဟံအသက်ကြီးသောအခါသူအားသားကို ဖွာလေ၏အာဗြဟံသည်လည်းမိမိရသောသားကြီးဟုသောစာရာဖွာသောသားကိုဣဆက် အမည်ဖြင့်မှဲ့လေ၏ဘုရားသခင်မှားထားတော်မူသည့်အတိုင်းအာဗြဟံသည်ရှေ့ရမြောက်သောနေ့၌သားဣဇက်ကိုအေပြားလီမင်္ဂလာပေးလေ၏သားဣဇက်ကိုမြင်ရသောအခါအာဗြဟံသည်အသက်တရာရှိသည်စာရာကလည်းငါရေရသောအခွင့်ကိုဘုရားသခင်ပေးတော်မူပြီးဤတည်င်းကိုကြားသောသူအပေါင်းတို့သည်လည်းငါနှင့်တူရေချလိမ့်မည်ဟု၍၎င်းစာရာသည်သားကိုနှုတ်တိုက်လိမ့်မည်ဟု အာဗြဟံအားအဘယ်သူပြောနှင့်ရသနည်း။သူသည် အသက်ကြီးသောအခါငါသည်သားကိုဘွားပြီဟူ၍၎င်းဆိုလေ၏။ထိုသူငယ်ဣဇာက်သည်ကြီးပွား၍နို့နှင့်ကွာလေ၏။နို့ကွာသောနေ့၌အာဗြဟံသည်ပွဲကြီးလုပ်လေ၏။အဲဂုတ္တုအမျိုးသားဟာဂရတွင်အာဗြဟံရသောသားသည်ဆဲရေးသည်ကို စာရာတိမြင်လျင်ဤကျွန်မနှင့် သူ၏သားကိုနှင်ထုတ်ပါလောဤကျွန်မ၏သားသည် အကျွန်ုပ်၏သားဤဇနှင့်အတူ အမွေမခံရဟု အာဗျဟံအားဆိုလေ၏အာဗျဟံလည်းမိမိသားဖြစ်သောကြောင့်ထိုအမှုအလွန်ခက်သည်ဟု ထင်လေ၏တို့ရတွင်ဘုရားသခင်က ထိုသူငယ်နှင့်သင်၏ကျွန်မကြောင့်ဤအမှုခက်သည်ဟုမထင်နှင့်စာရာပြောလေရာရာ၌ သူ၏စကားကိုနားထောင်လော့အကြောင်းမူကားဤဆက်၌သာတင်းအမျိုးတည်လိမ့်မည်ကျွန်မ၏သားသည်တင်းအမျိုးဖြစ်သောကြောင့်သူကိုလည်းလူမျိုးဖြစ်စေမည်ဟုအာဗျံဟံအားမိန့်တော်မူ၏အာဗျံဟံသည်တန်နှင့်စောစောထ၍မုန်နှင့်ရေဘူးကိုယူသည်ဖြင့်ဟာဂရပခုံး၌တင်ပြီးလျင်သူငယ်ကိုအပ်၍ကျွန်မကိုလွှတ်လိုက်လေ၏သူသည်လည်းတွား၍ဘေရရှေဘတော၌ လှဲ့လေလျက်နေ၏ဘူး၌ရေကုန်သောအခါသူငယ်ကိုခြုံပုတ်အောက်၌ထား၍ငါသည်သူငယ်သေးသည်ကိုမမြင်လိုဟု ဆိုလျက်ခတ်ဝေးဝေးလေးတပြစ်ခန့်လောက်တွားပြီးလင် သူငယ်ရှိမှထိုင်၍နေလေ၏ထိုတို့ထိုင်၍နေစဉ်သူသည်အတန်ကိုလွှင့်၍ငိုကြွေးလေ၏ဘုရားသခင်သည်လူလင်ဤအတန်ကိုကြားတော်မူ၍ဘုရားသခင်ဤကောင်းကင်တမန်ကဟာဂရ သင်၌အဘယ်အမှုရှိသနည်းမစိုးရိမ်နှင့်လူလင်နေသောအရက်သေးကသူ၏အတန်ကိုဘုရားသခင်ကြားတော်မူပြီး ထားလော့လူလင်ကိုကြွ၍လက်နှင့်မလော့ငါသည် သူ့ကို လူမျိုးကြီးဖြစ်စေမည်ဟု ကောင်းကင်ထဲကခေါ်၍ဟာဂရအားမွဲ့ဆို၏ထိုအခါဘုရားသခင်သည်ဟာဂရ၏မျက်စိကိုဖွင့်တော်မူသည်ဖြင့်သူသည် ရေတွင်းကိုမြင်လေသောတွား၍ဘူးကိုရေဖြစ်ပြီးလျှင် လူလင်အားရေကိုတိုက်လေ၏ထိုလူလင်ဘဲ၌လည်းဘုရားသခင်ရှိတော်မူ၏သူသည် ကြီးပွား၍တော၌နေသဖြင့်လေးသမားဖြစ်လေ၏ပါရန်တော၌နေသည်ဖြစ်၍သူအမိသည်အဂုတုပြည်မှ မိမတယောက်ကိုခေါ်၍သူနှင့်ဆုံဖက်စေ၏အငယ်22မှ34ထိုယောအခါအဘိမလက်မင်းနှင့်ဗိုလ်ချုပ်မင်းဖိကောလာတို့သည် အာဗျဟံကိုခေါ်၍ သင်သည်ပြုလေရာ၌သင့်ဘက်မှာဘုရားသခင်ရှိတော်မူ၏။သို့ဖြစ်၍သင်သည်ငါ့ကို၎င်း၊ငါ့သားကို၎င်း၊ငါ့မြေးကို၎င်းမလှည့်စား။ငါသည်သင်၌ကျေးဇူးပြုသကဲ့သို့ငါ၌၎င်း၊သင်တည်းနေရာငါ့ပြည်၌၎င်းကျေးဇူးပြုမည်ဟုဘုရားသခင်ကိုတိုင်တည်၍ငါ့အားကျိန်ဆိုပါလော့ဟု ပြောဆို၏။အာဗြဟံကလည်း၊ထိုအတိုင်းငါကျိန်ဆိုပါမည်ဟု ပြန်ပြောလေ၏အဘိမလက်မင်း၏ကျွန်တို့သည် အနိုင်ထက်လူယူသော ရေတွင်အကြောင်းကြောင့်အာဗြဟံသည်လည်းအဘိမလက်မင်းကို အပြစ်တင်လေ၏အဘိမလက်မင်းကလည်းဤအမှုကိုအဘယ်သူပြုသည်ကိုငါမသိတင်ဒီငါကိုမပြောငါလည်းယနေ့တိုင်အောင် မကြားရဟုဆို၏အာဗြဟံသည်လည်းသိုးနွားတို့ကိုယူပြီးလျှင်အဘိမလက်အားပေး၍ထိုနှစ်ပါးတို့သည် ပရိညင်ပြုကြ၏အာဗြဟံသည်လည်းတိုးတငယ်မှခုနကောင်တို့ကိုတိုးစုနှင့်ခွဲထားလေ၏အပိမလက်ကလည်းခွဲထားသောဤတိုးတငယ်မှခုနကောင်တို့သည်အဘယ်သို့နည်းဟု မေးတော်အာဗြဟံကဤရေတွင်ကိုငါတူးပြီဟုဤတိုးတငယ်မှခုနကောင်တို့သည်ငါဘက်၌တက်သေးဖြစ်မိအကြောင်းသူတို့ကိုတင်သည်ငါလက်မှ ခံယူရမည်ဟု ဆိုလေ၏ တို့ဖြစ်၍ထိုအရ၌ထိုနှစ်ပါးတို့သည်ကျိန်ဆိုသောကြောင့်ထိုအရကိုဘေရရှေဘဟုတွင်ကြ၏ထိုတို့ဘေရရှေဘအရ၌ပရိညင်ပြုကြ၏အဘိမလက်နှင့်ဘိုလ်ချုပ်မင်းဖိကောလာတို့သည်ထ၍ဖိလိတိပြည်သို့ပြန်ကြ၏အာဗြဟံသည်ဘေရရှေဘအရ၌မကြီးပင်ကိုဆက်၍အစဉ်အမြဲတည်တော်မူသော ဘုရားသခင်တည်းဟုသောသာရဘုရား၏နာမတော်ကိုပထနာပြုလေ၏ဖိလိတိပြည်မှာကာလရှည်ကြာစွာတဲနေတည်း